ဒီနေ့အာယုဇွန်ရော နေဇွန်ရောညနေဖြိုရောလှူရှင်များဥအုံးမောင်ဒရီသိမိသားစုတဲ့တနိတာလို့တွေအောက်တောင်းယူထားတယ်ဥအုံးမောင်ဒရီသိမိသားစုတို့ကအာယုဇွန်ရောနေဇွန်ရောညနေဖြိုရောဒီနေ့ကံနဲ့ဆက်စားတဲ့တရားဟိုနည်းနည်းဟောပြီးမယ်ကြားဘူးတော့ကြားဘူးနေကြောက်အထထကြားဟိုလိုအပ်ပါတယ် ကံဆိုတာအလုတ်ပါပဲကံမဆိုတဲ့ပါဠိကိုကံလို့ဒီလိုမြန်မာပြန်လိုက်တယ်ကံဆိုတာအလုတ်ဒီကံဟာဒိဋ္ဌဓမ္မဝုဒနိယကံဥပပိစ္ဆဝုဒနိယကံအပရာပရိယဝုဒနိယကံအဟောတိကံလို့ကံ၄မျိုးရှိတယ်ကံဖြစ်ဖို့ရန်အတွက် ရှေးဥစွာစေတနာဆိုတာရှိတယ်စေတနာနဲ့ကံနှမျိုးကိုခြားနားပြီးတော့နားလည်ဖို့လိုအပ်တယ်စေတနာစေတနာကိုပဲကံလို့ဆိုတယ်လို့စေတနာဟံဘိက္ခဝေကမ္မဝါဒာမိစေတနာကိုကံလို့ငါဖျားဟောတော်မူတယ်ကာယေနဝါစာယမနတထိုကံဖြစ်ဖို့ရန်အတွက်ကာယေနဝါစာယမနတကိုနှုတ်စိတ်သုံးပါရှိတယ် ကိုယ်နဲ့ပြုတဲ့ကံကိုကာယကံဒီလိုဆိုလိုက်တယ်။နှုတ်ပါးစပ်နဲ့ပြောဆိုတဲ့ကံကိုဝစီကံလို့ဆိုလိုက်တယ်။စိတ်နဲ့ကြံတွေးတဲ့စိတ်ကူးစဉ်းစားတဲ့ကံကိုမနောကံလို့ကံသုံးပါးထွက်လာတယ်။စေတနာနဲ့ကံအတူတူပဲလားလို့ဆိုတော့မတူဘူးရှေ့နောက်ခြားနာရရှိတယ်။စေတနာဖြစ်ပြီးမှကံဆိုတာဖြစ်ပေါ်လာတယ်။ စေတနာရဲ့အခိုက်အတန့်မှာဆိုရင် ပြုလို့ပြင်လို့ပြောင်းလို့လွှဲလို့ရတယ်ကံဖြစ်ပြီးပြီဆိုရင် ပြုပြင်လို့မရတော့ဘူးဆိုပါတော့လူတယောက်ဘယ်နေရာမှာလှူမယ်လို့သူသတ်မှတ်ထားတယ်သူစေတနာကဘယ်နေရာမှာလှူမယ်ဘယ်ကျောင်းမှာလှူမယ်ဘယ်ပုဂ္ဂိုလ်လှူမယ်သူစေတနာဖြစ်နေတယ်ဒါပေမဲ့လည်း အကြောင်းတစုံတရာကြောင့်သူလှူမဲ့နေရာမှာသွားမလှူဖြစ်ပဲနဲ့အခြားတနေရာမှာ သူသွားလှူလိုက်တယ်ဒါရမို့ဒါစေတနာကိုပြင်လို့ရတယ်ဆိုတာသူမကြိုက်တဲ့ဟာတခုတစုံတစ်ခုအကြောင်းကိုကြောင့်ပြုပြီးတော့ဖြစ်စေစိုက်ကြပဲအကြောင်းတစုံတစ်ခုကြောင့်ဖြစ်စေပထမလှူမယ်လို့သတ်မှတ်ထားတဲ့နေရာမှာမလှူဖြစ်ပဲနဲ့အခြားတနေရာမှာသွားလှူဖြစ်သွားတယ်လှူလိုက်တာကိုကံလို့ခေါ်တယ် လှူခြင်းတဲ့စိတ်ဖြစ်တာကိုစေတနာလို့ခေါ်တယ်စေတနာကိုပြင်လို့ရတယ်ကံဖြစ်သွားရင် ပြင်လို့မရတော့ဘူးဒါအထူးသိထားရတယ်စေတနာနဲ့ကံတူတူပဲဆိုရလို့လည်းပဲစေတနာရဲ့အခိုက်မှာ ပြုပြင်လို့ရသည်ကံဖြစ်သွားပြီဆိုရင်ပြုပြင်လို့မရတော့ဘူးကိုယ်နဲ့လှူလိုက်ရင်ကာယကံဖြစ်သွားပြီနှုတ်နဲ့လှူလိုက်ရင်ဝစီကံဖြစ်သွားပြီစိတ်နဲ့လှူရင်လှူလိုက်ရင်မနောကံဖြစ်သွားပြီ ကိုယ်စိတ်ဆိုတဲ့နှစ်ပါးဟာစိတ်အရင်ကဖြစ်ရှိတယ်မနောကံဆိုတဲ့စိတ် အရင်ဖြစ်ပြီးမှကာယကံဝစီကံဆိုတာဖြစ်လာတယ်။ဒါကြောင့်မို့မနောကံဖြစ်တဲ့ကံလေးပဲအလွန်ကြီးမားတယ်။လှူဒန်းလို့တဲ့စိတ်ထဲမှာအများကြီးဖြစ်တယ်။ကိုမလှူနိုင်သေးလို့သာဖြစ်တယ်။လှူဖို့အခွင့်မကြုံသေးလို့သာမလှူနိုင်ပဲဖြစ်နေတယ်။စေတနာကတော့ဖြင့်အကြီးအကျယ်ပဲ။အကြီးအကျယ်ဖြစ်နေတဲ့စေတနာသီးပင်လျင် ဘဝတန်တယ်မှာအကျိုးပေးနိုင်တယ်အလှမဖြစ်စေကာမူဘဝတန်တယ်မှာအကျိုးပေးနိုင်တယ်အဲ့ဒီကံမျိုးကိုဒိဋ္ဌတမဝေဒနိယကံဆိုတာကလက်ရှိ ပစ္စုပန်ဘဝမှာလွန်လွန်လလအကျုပ်ပေးတဲ့ကုသကံမျိုးကိုဒိဋ္ဌတမဝေဒနိယကုသကံလို့ခေါ်တယ်ဒါကြောက်ဖို့ရတယ်မဟာဒုက္ဆင်းရဲသားကာသဗ္ဗမြတ်စွာဘုရားရှင်လက်ထက်တုန်းက မကျင်းသားနဲ့မြတ်စွာဘုရားရှင်ကိုလှူဒန်းလိုက်ရတဲ့ကုသိုလ်ကံကြောင့်မဟာတို့ကဘုရားကိုလှူပြီးတဲ့နောက်မှာရှင်တထိတ်ကြီးဖြစ်သွားတယ်။ရှင်တထိတ်ကြီးဖြစ်သွားတယ်။ဂရေပေါင်းများစွာချမ်းသာရတဲ့အတက်တထိတ်ကြီးဖြစ်သွားတယ်။မဟာတို့ဆင်းရဲသားဒါဘာကံလဲဆိုတော့ဒိဋ္ဌတမဝေဒနိယကုသိုလ်ကံခေါ်တယ်။စဉ်းစားစရာရှိကရှိတာကဒီဒိဋ္ဌတမဝေဒနိယကံကျုပ်ပေးတာကိုအမတန်ကြည်ကျဲတယ်လို့သွားပြီးတော့ထင်မှတ်တယ် ကြည်ကျယ်လို့ပေးတာမျိုးမဟုတ်ဘူး။နောင်တမလွန်ဘဝဘဝဆက်ဆက်တန်တရားဆက်ဆက်မှာအကျိုးပေးမဲ့ကံတတ္တိကမရှိဘူး။ကျိုးပေးမဲ့ကံတတ္တိကမရှိလို့ပိစုပန်လောလောဆယ်မှာပဲသူအကျိုးပေးသွားတယ်။ဘဝတန်တရားမှာကျိုးပေးနိုင်တဲ့ကံစွမ်းတတ္တိကအင်အားအလွန်နည်းလို့ပိစုပန်မှာတွင်ပဲအကျိုးပေးသွားတယ်။အဲ့ဒီကံကိုဒိဋ္ဌတမဟုတ်တဲ့နိယကံလို့ခေါ်တယ်။လူတွေကဒီကံကိုအားကြတယ် ဇောတိကတထေကြီးတို့ဇတိလတထေကြီးတို့မန္တကမန္တကတထေကြီးတို့ဆိုတာကြောက်ခုကြတယ်ဇောတိကတထေကြီးဆိုရင်သူအိမ်ခြံထက်ကနေပြီးတော့ဒီအိတ်တိတ်အိတ်ကြီးဘိမှန်ကြီးအလိုလိုမြေကြီးထက်ကနေထွက်ပေါ်လာတယ်ဒါဟိုးဘဝပေါင်းများစွာကပြုလုပ်လာခဲ့တဲ့ကုသကံတွေကျုပ်ပေးတာပါပဲဘဝပေါင်းများစွာမှာဒီလိုအခြေအနေတွေပေးရတဲ့ကံတွေသူမများကြီးဒါကိုအပရာပရိယဝေဒနိယကံလို့ခေါ်တယ် နိဗ္ဗာန်ရတဲ့ကာလဒီသုတိကတထေကြီးနိဗ္ဗာန်ရတဲ့ဘဝအထိဒီလိုကျိုးပွေးသွားတဲ့ကံတွေအများကြီးပဲသုတိကတထေနေတဲ့တိုက်အိတ်ကြီးဟာမဆောက်ရဘူးမြေကြီးထက်အလိုလိုပေါ်လာတာဒါအပရာပရိယဝေဒနိယကံလို့ခေါ်တယ်နိဗ္ဗာန်မရမင်ကာလစကြသံတရားတစ်လျှောက်မှာကြီးကြီးကျယ်ကျယ်ခန်းခန်းနာနာပေးသွားတဲ့ကုသကံကြီးတွေဇတိလတထေဆိုရင်လည်းပဲဇတိလအမျိုးသားလေးသူနေမဲ့ခြံထဲမှာခြေတစ်ဖက်နင်းလိုက်တဲ့တပြိုင်နက် သူပိုင်တဲ့ခြံထဲမှာရွှေတောင်ကြီးတွေပေါက်လာတာသတိလာတစ်ထည့်အဲ့ဒီမြေခြံထဲကိုမဝင်မီကဘာမှမရှိဘူးမြေရွတ်ရွတ်ပဲသတိလာအမျိုးသားလည်းပဲခြံထဲကိုဝင်ဖို့ခြေတစ်ဖက်နင်းလိုက်ရောအဲ့ဒီခြံထဲမှာရွှေတောင်ကြီးတွေပေါက်လာတာဟိုးကတ္တဗဖျားမြတ်စွာဘုရားရှင်လက်ထက်ကဇေဒီတော်မှာရွှေ ရွှေပန်းခံရှုခဲ့မှုတဲ့ကုသိုလ်ကံကြောင့်ဘဝတန်တရားတွေမှာအကျေပေါင်းများစွာအကျိုးပေးပြီးနောက်ဆုံးဒီနိဗ္ဗာန်ရမယ်ဘဝဇိတိလတ္ထိဖြစ်တဲ့ဘဝမှာဒီရွှေတော်ရည်တွေလာပေါက်သွားတာပါပဲအဲ့ဒီဘဝမှာပဲဇိတိလတ္ထိဟာသာသနာဘောင်ထဲဝင်ပြီးတော့ယဟန်ဝင်သွားပြီးတော့နိဗ္ဗာန်ဝင်တော့ယဟန်တာဖြစ်သွားတာပါပဲခုနတို့ကဇောတိကတထေကြီးများလည်းပဲယဟန်ဝင်ပြီးတော့နိဗ္ဗာန်ဝင်သွားတာပါပဲမင်တကတထေကြီးများဆိုရင်ဒီအတိုင်းပဲသူ့ခြံထမ်းမှာရွှေစိတ်ယုတ်ကြီးတွေ ဆင်လောက်မြင်းလောက်ကျွဲလောက်ဆေးလောက်ရှိတဲ့ရွှေရုပ်ကြီးတွေမြေကြီးထက်ကနေပြီးတော့အသိအသိပေါ်လာတာရွှေရွှေတုံးကြီးတွေတရိษံပုံသဏ္ဍာန်ကြီးပေါ်လာတာအိုးရှေးဘွားကခုဒီလိုတရားဟောတဲ့ပလင်ကိုဆေးရုပ်တရိษံရုပ်တွေနဲ့ဆေးရုပ်တွေခံရတဲ့တရားဟောပလင်ကိုလှူခဲမှုတဲ့ကုသကံရောက်ဘဝပေါင်းများစွာမှာအကျိုးတွေအများကြီးပေးပြီးခုနိဗ္ဗာန်ရတဲ့ဘဝဘောဓမမြတ်စွာဘုရားလက်ထက်မှာမင်တကာဆိုတာဆေးရုပ်ကြီးတွေပေါ်လာတာရွှေရုပ်ကြီးတွေသူ့ကိုမင်တကာတထေလို့ခေါ်တယ် အဲ့ဒါကံလေးမျိုးထက်မှပြန်ပြောပြရမယ်ဆိုရင်ဒိဋ္ဌဓမ္မဝေဒနိယကံဆိုတာကလွတ်လွတ်လပ်လပ်အခုချက်ချင်းကုသိုလ်ပြုခုချက်ချင်းရအကျုပ်ပေးသွားတဲ့ကံတွေမျိုးကိုဒိဋ္ဌဓမ္မဝေဒနိယကုသိုလ်ကံလို့ခေါ်တယ်ဒီကံဟာအမြင်အဖြစ်ကြည့်ကြင်ရတော့လည်းပဲနောင်ဘဝအတွက်သူမှမရှိတော့ဒီနေရာမှာပင်လင်အရှိန်ကုန်သွားပြီနောင်ဘဝမှာကျုပ်ပေးစရာမရှိဘူးအဲ့ဒီကံမျိုးကိုဒိဋ္ဌဓမ္မဝေဒနိယကံလို့ခေါ်တယ် ဥပပိစ္ဆဝေဒနိယကံဆိုတာကတော့ဒုတိယဘဝမှာသူအကျိုးပေးသွားတာလက်ရှိပိစုပန်ဘဝမှာတော့သူအကျိုးကမပေါ်သေးဘူးပြည့်ကြည်ကြည်ဒုတိယဘဝအကျမှာအကျိုးပေးသွားတယ်အဲ့ဒါကိုဥပပိစ္ဆဝေဒနိယကံလို့ခေါ်တယ်အပရာပရိယဝေဒနိယကံဆိုတာကတော့ဖြစ်တတိယဘဝကစပြီးတော့နိဗ္ဗာန်ရတဲ့ကာလအသင်းမှာပေးသွားတဲ့ကံကိုအပရာပရိယဝေဒနိယကံလို့ခေါ်တယ်ခုနကမဟာဒုံမြကျုပ်ပေးတာကဒိဋ္ဌတမဝေဒနိယကံလို့ခေါ်တယ် ခုနပြောလာခဲ့တဲ့ဇောတိကတထေတို့ဇတိလတထေတို့မနိကတထေတို့ကအပရာပရိယဝဒနိယကံလို့ခေါ်တယ်။ဘုဖုန်းကြီးတို့တရားနာနေရပုဂ္ဂိုလ်တွေကဥပပိစ္ဆဝဒနိယကံတွေအဲ့ဒါလည်းပါတယ်အပရာပရိယဝဒနိယကံလည်းပါတယ်။ဒုတိယဘဝမှာကျူပေးတာနောက်တတိယဘဝမှာစနိဗ္ဗာန်ကိုမရမီကာလအတွင်းမှာကျူပေးသွားတာတွေ။အဲ့လိုကံတွေအမျိုးမျိုးရှိတယ်။ဒါကြောင့်ဒီကံဘာဖြစ်လို့ဒီလိုအကျိုးပေးရတာတုံးဆိုတော့သန္တာဝိရိယစိတ် ပညာဆိုတဲ့အဓိပတိတရား၄ပါးရှိတယ်အဓိပတိဆိုတာအကြီးအကဲတရားဥဆောင်လာတဲ့အကြီးအကဲတရားကိုအဓိပတိလို့ခေါ်တယ်သန္တာဒိဗ္ဗဝိရိယဒိဗ္ဗစိတ်ဒိဗ္ဗဝိမာန်ဒိဗ္ဗသန္တာဝိရိယစိတ်ပညာခေါ်တဲ့ဒီတရား၄ပါးသန္တာထက်တန်ရင်လေဒီကုသိုလ်ဟာထက်မြက်တာပါပဲဝိရိယထက်တန်ရင်လေဒီကုသိုလ်ကဟာအကျိုးပေးထက်တန်တာပါပဲ စိတ်ထက်မြက်ရင်လည်းဒီကုသကဟာအကျုပ်ပိထက်တန်တာပါပဲအသိပညာထက်မြက်ရင်လည်းဒီကုသကဟာအကျုပ်ပိထက်တန်တာပါပဲသန္တာဝိရိယစိတ်ပညာခေါ်တဲ့ဒီတရား၄ပါးဟာတစ်ခုခုသာရှေ့ကခေါင်းဆောင်သွားရတယ်တစ်ခုခေါင်းဆောင်သွားရင်ကြံတဲ့သုံးပါးကနောက်လိုက်သွားရတယ်၄ပါးစလုံးခေါင်းဆောင်သွားလို့မရဘူးဒီတရားအဲ့တော့ကုသပြုလို့တဲ့သန္တာကိုယ်မှာပြင်းပြင်းပြပြတထာပညာကို အခြေခံပြီးတော့တထာတရားတွေဖြစ်ပြီးတော့ လှူရှင်လိုက်လိုက်တာလှူရှင်လိုက်တာဖရတကာဖြစ်ရှင်လိုက်တာကြောင်းတကာဖြစ်ရှင်လိုက်တာဒီလိုစိတ်ထဲမှာဖြစ်ရပြီးတော့ငါတနေ့တော့ပြင်ငါလှူနိုင်အောင်ကြိုးစားမယ်လို့ဒီလိုဖြစ်နေတဲ့ဆန္ဒကိုဆန္ဒိတ်တိပလို့ခေါ်တယ်ဆန္ဒကဥဆောင်တယ်လို့ခေါ်တယ်ဝိရိယတိပဆိုတာကတဖြစ်ဒီကုသိုလ်ဖြစ်ဖို့ရကြိုးစားနေတာစင်စင်ကြဲကြဲတတ်တတ်ရှိရှိနဲ့ကိုယ့်အကိုကြိုးစားနေတာဒီဒီကုသိုလ်လုပ်ချင်တဲ့အတွက်ကြောင့်မဟုတ်လို့လှုပ်လာဝိရိယတွေစိုက်ပြီးတော့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေဖြစ်အောင်ခါတယ် လုလဝိရိယစိုက်ပြီးတော့ဖြစ်နေတဲ့ဟာကိုဝိရိယဒီပတ်ဝိရိယဥဆောင်တယ်လို့ခေါ်တယ်ကုသိုလ်လုပ်တဲ့နေရာမှာ तू မပြင့်မရဇွဲရှိတယ်ဇွဲကောင်းတယ်လှုပ်တယ်ရှိတဲ့များနဲ့လှူတယ်ရတဲ့များနဲ့လှူတန်းတယ်သူအလုံးလာဝိရိယရှိတာကိုဝိရိယတိပဝိရိယဥဆောင်တယ်ခေါ်တယ်စိတ်တေတိပဆိုတာကစိတ်ဥဆောင်သွားတာပါပဲလှူဒန်းလို့တဲ့စိတ်တွေစိတ်ထဲမှာကြံစီပြီးတော့ဥဆောင်သွားတာကိုစိတ်တေတိပစိတ်ဥဆောင်တယ်ခေါ်တယ် ဝိမာန်သိတိပါဆိုတာကတော့ပညာပဲအသိဉာဏ်ပညာပဲအသိဉာဏ်ပညာဥဆောင်ပြီးသွားတာကိုဝိမာန်သိတိပါလို့ခေါ်တယ်အဲ့ဒီပါ၄ပါးရှိတယ်အဲ့၄ပါးတစ်ခုခုကိုဥဆောင်ပြီးတော့ကုသိုလ်ပြုရတယ်ဘုန်းတော်ကျမ်းစာပြုသားများအဲ့ဒီပါ၄ပါးရော့ပြီးတော့နေရင်ကုသိုလ်ကအကျုပ်ပိတ်မထက်တန်ဘူးကျုပ်ပိတ်အာနေတယ်ဉာဏ်မို့သန္ဓာတော်လည်းကောင်းဝိရိယတော်လည်းကောင်းစိတ်တော်လည်းကောင်းပညာတော်လည်းကောင်းဒီတရား၄ပါးတစ်ခုခုဥဆောင်စေရတယ်အာနေနေသူအတ္တအောင်လုပ်ပေးရတယ် ဒီကုသိုလ်တွေကအကျိုးပေးတဲ့ခါကျတော့ဘယ်လိုဘယ်ပုံကျိုးပေးတယ်လဲဆိုတော့ကုသိုလ်ကမိမိပြုတဲ့ကုသိုလ်ကံကဒီအဋ္ဌိပတ်၄ပါးအာနဲနေရင်အာနဲသလိုအကျိုးကတဖြည်းဖြည်းတက်လာတယ်ဥပမာဖြင့်ပြောရမယ်ဆိုရှင်ရှောက်ပင်တို့သံဗျာပင်တို့ဆိုကြပါစို့ကြံ့ကပြတဲ့အတိုင်းပေါ့ရှောက်ပင်တို့သံဗျာပင်တို့ဟာအသီးသီးခါနေကြတော့အသီးသီးတဲ့ပန်မှန်မှန်သမျှပေါ့လေပထမအုပ်စုပန်းလေးတွေပွက်လာတယ်ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်က ဩငါစိုက်ထားတဲ့လျှောက်ပင်ပန်းနေပွဲလာပြီအသီးသီးတော့မယ်အသီးစားရတော့မယ်ငါစိုက်ထားတဲ့သံမယာပင်တွေကပန်းနေပွဲလာပြီဒီနေ့တော့ပန်းနေပွဲလာပြီငါအသီးစားရတော့မယ်လို့ဒီလိုမျော်လင့်နေတုန်းမှာပဲပန်းတွေကျွေးကုန်တယ်အသီးမကဘူးပန်းတော့ပွေးတယ်အသီးမကပဲနဲ့ပန်းတွေကျွေးကုန်တယ်အဒုတိယတနေ့ကျတော့လဲပဲဒီလိုပဲပန်းကပွေလာတယ် ပိုင်ရှင်ကဒီအသိစာနှုတ်မျောတလင်းလေးရှိနေတဲ့အချိန်မှာပဲပန်းတွေကျွေးကုန်တယ်အသိမကဘူးဒီလိုနဲ့တနည်းမိတနည်းတနည်းမိတနည်းပန်းတွေပွင့်ရပြီးတော့လာတဲ့အခါမှာနောက်ကြတော့ပန်းနေပြီးတော့အသိတွေကလာတယ်အသိလေးထွက်လာပြီဒီသိလေးကိုစာနှုတ်လုံးမျောလေးနေတော့သိတွေကလည်းကျွေးကုန်တယ်အဲ့တော့နောက်ပိုင်းကြလာတဲ့အခါကျတော့ပန်းလဲပွင့်အသိလဲသိလို့အသိလေးစီကပြီးတော့ဖော့ဖြုတ်ပြီးတော့ တစ်ပင်မှာအသိတွေပွင့်သိလာတဲ့အခါကျတော့ဒီအသိကိုစရတယ်။ဘာကြောင့်အရင်နှစ်တွေကပန့်ပွေပြီးအသိမကသလဲ။အသိကလာတဲ့အခါမှာအသိရကပ်ပြီးတော့နူးနူးလေးနဲ့ဘာဖြစ်လို့ကျွေးကုန်သလဲ။ရိပ်မှဲ့အောင်ဒီဘာကြောင့်သူတို့မဖြစ်သလဲဆိုတော့ဒီပင်မှာကအသိရိပ်မှဲ့နိုင်လောက်အောင် စွတ်တတိပင်မှာကတတိကမရှိသေးဘူး။ဒီသံဃာပင်၆ပင်မှာအသိကနိုင်လောက်အောင်အသီးတွေရစ်နိုင်လောက်ရစ်တည်အထိ နေနိုင်အောင်မှိတ်သည်ထိနေနိုင်အောင်ဒီပင်မာကတတ္တိက မရှိသေးဘူးမရှိသေးတဲ့အတွက်ကြောင့်မို့ဒီပင်မာပန်းလေးပွင့်ပြီးတော့ကျွေသွားရတဲ့အသီးကလေးတွေထွက်ပြီးတော့ကျွေသွားရတယ်နောင်မှပဲအသီးတွေကရင့်မှဲ့ပြီးတော့ပိုင်ရှင်တွေစသုံးရတယ်ဒီဥပမာကိုမှတ်သားထားဖို့လိုတယ်တဲ့ကြံကံကမိမိပြုတဲ့ကုသကံတရားတွေကအခုပြုခုရဒီလိုသွားမထင်နဲ့တဲ့ဒီသန္တာဝိရိယစိတ်ပညာကတရား၄ပါးရဲ့အုပ်စုမှုပေါ်မှာမူတည်ပြီးတော့ ကျိုးဟာအနှိမ့်အမြန်ဖြစ်ပါတယ်အကျုပ်ပိတ်မှာကတော့ဖြစ်အမှန်ပါပဲအကျုပ်ပိတ်မှာကတော့ဖြစ်အမှန်ပဲအကျုပ်ပိတ်မှာပဲထိုက်ထိုက်တန်တန်အကျုပ်ပိတ်မှာကတော့အမှန်ပဲသို့တော်လည်းပဲစန္ဒဝိတ္တစိတ်ပညာကဒီတရား၄ပါးဥဆောင်မှုကအာနဲနေရင်ပန်းလေးပွင့်ပြီးတော့ကျွေသွားကျွေကျွေသွားသလိုအသိအကင်းလေးတွေထွက်ပြီးတော့ကျွေသွားသလိုလူဖြစ်တတ်တယ်တဲ့ဒါကြောင့်မို့နော်ကုသပြုတဲ့ပုဂ္ဂိုလ်တွေက သိပြီးတော့စဉ်းစားဆင်ခြင်ပြီးတော့နှလုံးသွင်းပြီးတော့ကိုပြုတဲ့ကုသိုလ်ပေါ်မှာစန္ဒဝိတဲ့စိတ်ပညာခေါ်တဲ့ဒီတရား၄ပါးကိုအပြုပြီးတော့ကုသိုလ်ပြုရတယ်။ဘုန်းကြီးပြခဲ့တဲ့ဥပုံလို့ကလည်းပဲနည်းနည်းပေါ်သွားတယ်။မော်တော်ကားမှာတတ်ထားတဲ့ဘက်ထရီအိုးကြီးဟာဓာတ်အားနဲ့ဓာတ်အားတွေပြီးဝနေစဉ်ကာလတော့ဆိုရင်ဘက်ထရီအိုးကြီးဒီမှာမော်တော်ကားမှာချာရှင်လေးရလက်တန်လေးရတန်ဖြက်ဖြက်မန်းမန်းလေးပြပြုံနေတယ်။အဲ့ဒီလိုဓာတ်အားများနေတဲ့အချိန်မှာဆိုရှင်တော့ပြမော်တော်ကားကို သောကလေးဖွက်လိုက်ပြီနဲ့တပြိုင်နက်ဆက်နိုးပြီးတော့သွားတာပါပဲဘက်တရီအားကဓာတ်အတော်ရောသွားပြီဆိုရှင်ဒီချာကျင်လေးကအောက်ကျသွားတယ်အောက်ဒေါင်းအောက်ကျသွားအဲ့ဒီအခြေခံမျိုးမှာသော့ဖွဲယုံတဲ့ကားကမနူကားမနူတဲ့ခါကျဘာလို့ပြရသလဲတွန်းပြီးတော့နှုတ်ပြရတယ်နှုတ်ပြရအရင်တော့ကတော့ဖြစ်ဓာတ်အောက်ကောက်နေတဲ့ခင်မှာတော့ဖြစ်သော့ဖွဲလက်တဲ့တပြိုင်နက်မတော့ကားနှုတ်သွားတာပါပဲခုကဓာတ်အကအလွန်နဲသွားပြီဆိုရင် ကားကိုတွန်းပေးရဝိုင်းတွန်းပြီးတော့လူတရားကနှိုးမှလူတရားကမောင်းမှဒီကားနှိုးသွားတယ်နှိုးပြီးတော့တွန်းပြီးတော့နှိုးရတယ်ဒီသဘောတွေလောက်ကမှရှိတယ်အဲ့ဒီဥပမာဤတိုင်းပဲဘုန်းတော်ပြိဿဘဝသတ္တတခြားလုံးမှာကိုပြုလာတဲ့ကုသကံတွေဟာဒုနေတေအမတန်မှများတယ်အမတန်မှများများတော့လည်းပဲကံကအကျုပ်ပိဖို့ရန်တွေ့အသီးသီးဟာခုနကသန္တာစိတ်ဝိရိယပညာဒီတရားလေးပါးကနုနယ်နေသေးရင် အာမကောင်းသေးဘူးဆိုရင်တွန့်ပေးရတယ်ကားကိုတွန့်ပြီးတော့နှုတ်ပေးရတယ်လို့ငါမှာဆန္ဒတွေနဲ့နေတဲ့ဟဲ့ဒါနသီလဘာဝနာကုသိုလ်ပြုဖို့ငါမှာကုသိုလ်ဆန္ဒတွေနဲ့နေရသည်ဆန္ဒကိုထက်ထက်တန်တပြောင်းကိုကကိုအားစိုက်ပေးရတယ်ဝိရိယနဲ့ရင်လည်းပဲဝိရိယကိုအားစိုက်ပေးရတယ်စိတ်အားနဲ့နေလည်းပဲစိတ်အားစိုက်ပေးရတယ်ဉာဏ်အားနဲ့နေလည်းဉာဏ်အားစိုက်ပေးရတယ်တွန့်ပြီးတော့ပြန်စဉ်းစားရတယ်ယတနာသုံးပါးရဲ့ကုသိုလ်ကအကျိုးတရားကိုနှလုံးသွင်းပြီးတော့ ရှိရှိသောသူတော်ကောင်းတွေမြန်လဲပဲဒီနိဒီပုံပဲတို့လိုပဲကုသိုလ်ကောင်းမှုတွေပြုပြီးတော့အကျိုးတွေထင်ထင်ရှားရှားဖျက်လက်ထဲမှာသောတိကတထေကြီးတို့ဇတိလတထေကြီးတို့မန္တိကတထေကြီးတို့ကကဝံလျတထေကြီးတို့အာနာတပတထေကြီးထေကြီးတို့ဝိသကာကြောင့်မှတထေကြီးများဒီလိုအကျိုးတွေပြေးသွားတာတို့လိုလှူဒန်းလာတဲ့ကုသိုလ်ရှင်တွေပဲတို့လည်းပဲဒီနေ့ဒီလိုအကျိုးတွေဖြစ်မှာအမှန်ပဲလို့ကိုကကိုကိုကိုတွတ်တက်အောင်ဆက်ပွားဆက်ပွားပြီးတော့တွတ်တက်အောင်နှုတ်ပေးရတယ်ဘုလိုပေးတာအဲ့ဒါလိုနှုတ်ပေးမှ ကုသိုလ်ကထက်မြက်ပြီးတော့လာတယ်။ညာကုသိုလ်ကခုပြုခုရဒီလိုမျိုးမဟုတ်ဘူးကုသိုလ်ကတွေကအာအနေအနေအမျိုးလိုက်ပြီးတော့သွားတယ်။ဒါကြောင့်ကာမခိတ္တဝိညာဏံဘိဇံကာမခိတ္တဝိညာဏံဘိဇံကာမကံသည်ခိတ္တလေမြင်နှင့်တူ၏ဝိညာဏံပရိသတ်တဲ့ဝိညာဉ်သည်ဘိဇံမျိုးစဉ်နှင့်တူ၏မြေပေါ်မှာပေါက်နေတဲ့သစ်ပင်တွေဟာမြေကိုမှီ၍ပေါက်လာတဲ့အပင်တွေကြီးပဲမြေမရှိဘူးဆိုရင်ဒီအပင်မပေါက်နိုင်ဘူး မြေပေါ်မှာပေါက်နေတဲ့အသစ်ပင်တွေဟာအကုန်လုံးကစဘာပင်မှာစပြီးတော့အသစ်ပင်တွေဟာမြေရှိလို့ပေါက်တဲ့အပင်တွေပဲမြေမရှိရင်အပင်မပေါက်နိုင်ဘူးဒါလိုပဲကံရှိမှဘဝဆိုတာဖြစ်တယ်ကံမံခိတ္တဝိညာဏံပိစံပရိသတ်တေဝိညာဉ်ခေါ်တဲ့ဘဝကိုဖြစ်စေတတ်တဲ့ဝိညာဉ်ခေါ်တဲ့စိတ်နံတရားရှိတယ်သူကမျိုးစေနဲ့တူတယ်မျိုးစေလည်းရှိမှမြေလည်းရှိမှစိတ်ပြိုးလို့အပင်ပေါက်တယ် မြို့စေသာရှိ၍မြေမရှိရင်လည်းစိုက်လို့မရဘူးမြေသာရှိ၍မြို့စေမရှိရင်လည်းပဲအပင်စိုက်လို့မရဘူးဘုလိုပိတ္တဒါကြောင့်မို့မြေလည်းရှိရတယ်မြို့စေလည်းရှိရတယ်မြေရောမြို့စီကနှစ်ခုလုံးရှိမှအပင်ပေါက်တယ်အပင်သန်းတယ်မြေမရှိဘူးဆိုတာကကံကုံသွားရင်ဘဝဆိုတာမြို့စီမရှိတော့ဘူးမိမိပြုထားတဲ့ကုသကံတွေဟာဣဒံမေပုံညာအတဝကယဝံဟောတုဤကုသကောင်းမှုကံကြောင့်နိဗ္ဗာန်ကိုရပါလို့ဤလို့ သူတို့ဆုတောင်းလာတဲ့ကုသိုလ်ကံတွေဟာဗုဒ္ဓမြတ်စွာသာသနာတော်နဲ့တွေ့ကြုံရတဲ့အခါမှာသောတာပတိမဉ္ဇဉ်ဘုံညာသရမဉ္ဇဉ်ဘုံညာအနာဂါမိမဉ္ဇဉ်ဘုံညာအရဟတမဉ္ဇဉ်ဘုံညာမလေးပါဖို့လေးပါနိဗ္ဗာန်တရားကိုရသွားပြီဆိုရင်ဘဝမှာကျုပ်ပြမဲ့ကံတွေကုန်သွားပြီကံကုန်သွားပြီဆိုရင်ဘဝမရှိပရိသတ်တွေဝိညာဉ်မရှိတော့ဘူးဖုံသွားပြီနိဗ္ဗာန်ကိုဝင်သွားတဲ့သူတော်ကောင်းတွေဟာကံကုန်လို့ပရိသတ်တွေဝိညာဉ်ကုန်သွားတာပဲကံမရှိရင်ဘဝဆိုတာမရှိဘူး ခုခနေ့ဘုန်းကြီးတို့ဘဝရှိနေတာဘာကြောင့်လို့ကံကြောင့်ဘဝဖြစ်နေတာကံကိုရင်ဘဝမရှိတော့ဘူးဘဝရှိရင်ဘလောက်ပဲချမ်းသာချမ်းသာပတိတရေဧကရေစัจ java ဒီမင်းကြီးပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ဘလောက်ကြည့်ကြတဲ့ဘဝမျိုးဖြစ်ဖြစ်အိုနာသေးဆိုတဲ့တရားနဲ့တွေ့ရတယ်အမတန်ပင်ပန်းတယ်အမတန်ဆင်းရဲတယ်။ဥခင်တရားတွေနဲ့တွေ့ရတယ်၊နာခင်တရားနဲ့တွေ့ရတယ်၊သိခင်တရားနဲ့တွေ့ရတယ်။မတွေးခင်လို့ရှောင်လွဲလို့မရဘူး။ကိုကဘဝကိုဖြစ်စေတတ်တဲ့ကံကကိုယ်မှရှိနေသေးတာဟုတ် ဘဝကိုဖြစ်စေတာကံကကိုယ်မှရှိနေရင်နောက်ဘဝတန်တရားဒီမှာလည်းလက်ရှိဘဝများလိုပဲအိုရလေအောင်မယ်နာရလေအောင်မယ်သေရလေအောင်မယ်စာဝနေရဒုက္ခတွေအမျိုးမျိုးရှာရဖွေရပင်ပင်ပန်းပန်းဆင်းဆင်းရဲရဲနဲ့နေရထိုင်ရလေအောင်မယ်ဥစ္စာကြီးဒီပစ္စည်းဥစ္စာတဏှာတွေတဘုံတဘောင်းကြီးရှိညာရှိညာတော့လည်းပဲမိမိရဲ့သာသမီတွေကဒုက္ခပေးလို့ဆွေမျိုးကဒုက္ခဒုက္ခတွေပေးလို့ပဝန်းကျင်ကဒုက္ခပေးလို့ ပစ္စည်းဥစ္စာသနာတွေချမ်းသာနေညာတော့လည်းပဲကိုယ်စင်းရဲ့စစ်စင်းရဲ့နေရဖရလဲအောင်မယ်ဘုန်းကြီးတို့ပိဿဘဝရှိတော့ကံရှိတာကိုကံရှိတော့ဘဝရှိတော့ဩနာတိဒုက္ခတရားတွေမလွတ်နိုင်ဘူးဒါကြောင့်ဖရကကံမံခိတံကံဆိုတာမျိုးစင်နဲ့တူတယ်ဒါနသီလကုသိုလ်မျိုးစေ့ကိုဗုဒ္ဓမြတ်စွာသာသနာတော်ကြီးတည်ဟူသောမြေထဲမှာလေပင်ထဲမှာညှုပ်နှံရတယ်ဒါနသီလဘာဝနာကုသိုလ်မျိုးစေ့ကို ဗုဒ္ဓမြတ်စွာသာသနာတော်ထဲမှာပြုတ်နိုင်ရတယ်ဗုဒ္ဓမြတ်စွာသာသနာထဲမှာဒီဒီကုသိုလ်မျိုးစစ်ကိုမြုပ်နှံမှနောင်ဘဝသံသရာမှာအပင်တွေပေါက်ပြီးတော့အသီးတွေသိပြီးတော့ချမ်းသာမယ်တဲ့ဘုလိုပြသက်ဘုရားဟောတော်မူနော်နှစ်ဖက်ဟောထားတယ်နော်ကံဆိုတာလည်းမြင်နဲ့တူတယ်မျိုးစစ်ဆိုတာအဲဘဝပရိသတ်တေဝိညာဉ်ဆိုတာမျိုးစစ်နဲ့တူတယ်ကံကုန်ရင်ဘဝကုန်ပြီကံရှိရင်ဘဝရှိမယ်အဲ့တော့ ကိုကလည်းပဲဘဝကလည်းမကုန်နိုင်သေးဘူးဆိုရင်ဒီကုသိုလ်ကနေထပ်ထပ်ပြုရတယ်ထပ်ထပ်ပြုရတယ်ဒီနေ့ကျတော့ကိုပြုထတဲ့ကုသိုလ်ကဆုတောင်းထားတဲ့အတိုင်းအဲလူဘဝနန်းဘဝတွေရောက်ပြီးတော့အဲ့ဒီဘဝမှာပဲပฏิပဋ္ဌာန်ဘဝနာတရားရှုမှတ်ပွားများဝိပဿနာတရားအထုလို့သတ္တပတ္တိမညာဘုံညာစတဲ့မဲ့လေးပါဘုလေးပါနိဗ္ဗာန်ရပြီးတော့နိဗ္ဗာန်ကိုဝင်ကုန်တယ်ဒါကြောင့်ဒီကနေ့အလှရှင်အပါဝင်အလုံးသောတရားနာပိဿပုံသူတော်ကောင်းတွေကလည်းပဲ ကံကိုရင်ဘဝကုန်တယ်ဆိုတာကိုသဘောပေါက်နားလည်ပြီးတော့ခဏိကြီးပြီးတော့တို့ပြပြသမျှလှူဒန်းထားတဲ့ဒါနကုသိုလ်တွေဆောင်းထားတဲ့သီလကုသိုလ်တွေပွားများအပ်တဲ့ဘာဝနာကုသိုလ်တွေကကံကုန်တဲ့ဘဝကုန်တဲ့အိုနာတိဒုက္ခပဲလုံးဝမရှိတဲ့ငြိမ့်တဲ့အငိဋ္ဌနိဗ္ဗာန်တရားတော်များကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုဆုတောင်း၍ဝမ်းမြောက်ဝမ်းသာလှူဒန်းနိုင်ကြပါစေကုန်တည်း ကဲယေရှုခရစ်ကညာအရှင်ဖယားတပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်ကြီးဤအရှိတိဒတ်ခိုင်မြဲပါစေခြင်းအကျိုးမှာ၎င်းသန္တရာဝဆင်းရမှလွတ်မြောက်၍ မိုက်ညာဖုံညာဖြစ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟု ယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုသ္တိလာတော်မြတ်ကိုခံယူဆောက်တည်ကြပြီလျင်ယနေ့တနေ့တာအတွက်ဥအုံးမောင်ဒေါ်ရည်သိမ့်မိသားစုတို့ကမွန်မြတ်သောဆုံးခဲ့ပွဲ ဘောစဉ်ချုပ်ခင်ရတာအဖျားဖျားတို့ကိုတထာကြည်ပြုပိတ်လူပါကုန်၏အရှင်ဖျားထုံမှတပါဤဝတ္ထုငွေတို့မှဖြစ်ပေါ်လက်တသောယဟန်တော်တို့အားအသတိလိုရာရာပစ္စည်းလေးပါးကို တရားကိုပူဇော်သောအဖြစ်ကပ္ပိယကရကထံအနှံ၍လူဒန်းပါကုန်၏အရှင်ဖရာဤသို့တပည့်တော်တို့သည်ယနေ့အဖို့၌လူဒန်းရသောဒါနကုသိုလ်ဆောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ် တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်သာသနာရေးနှင့်စာ၍ကူညီကြရသောဝေယဝိသကုသိုလ်ဤကုသိုလ်အပေါင်းသည်ကိလေသာအာသဝတရားတို့ဤကိုရာကုံကြောင့်ဖြစ်သော မဉ္ဇဖူဉ္ဇနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုရပါလို့ဤဤကားမှုကြောင့်ပဲ68ဖြာဘေးယောဂါတို့မှ အခါခသိကင်းဝေးရပါလို့ဤဤကားမှုကြောင့်ပင်ပြီးတော်တို့သည်ပြောသမျှဟုတ်မှန် လှုပ်သမျှမှန်ကန်ကြံစီသမျှအစစအရာရာတနေ့ထက်တနေ့အောင်မြင်ကြည်ပွားသုတ်တရဘာလို့ဤအရှင်ဖရာဤကောင်းမှုကြောင့်ပင်တပည့်တော်တို့သည်တန်တရာ၌ကျင်လျာသည်ရှိသောဆင်းရဲနှင့်အပယ်ဘေးတို့မှ ဘဝတိုင်းကင်းလွတ်ရပါလို့ဤအရှင်ဘုရားဤကောင်းမှုကုသိုလ်ဝေစုကိုဤဘဝရှိဘဝတော်စခသမျှသောယေစုကြည်မာမိဘဘိုးဘွားဆရာသမားအဆွေမျိုးတို့အားအမြအမြ ပေဝေဘာကုန်ဤကျွန်ုပ်တို့ဤကိုဆောင်နှံ့အိမ်ဆောင်နှံ့မြို့ဆောင်နှံ့နယ်ဆောင်နှံ့သာသနာတော်ဆောင်နှံ့ဤကံကောမြိုင်သာသနာရိပ်တာဆောင်နှံ့လောကကိုစောက်ရှောက်သောနတ်တရားမင်းယမမင်း မြမမင်းအစရှိသောနတ်အပေါင်းတို့အား အမြအမြပြေဝေပါကုန်၏ဘဝတန်တရား၌တော်ဆန့်ခတ်သမျှသောအဆွေတော်ရှစ်သောအမျိုးတော်ပေါင်းတို့အားလည်းအမြအမြပြေဝေပါကုန်၏အထူးအားဖြင့်ဤကြောင့်တိုက်သို့ ယခုရောက်ရှိနေကြသောလူပြိဿအပေါင်းနံပြိဿအပေါင်းတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အာလုံသောလူနံမြမတတဝအနန္တပုဂ္ဂိုလ်ဟုသမျှတို့သည် ကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှုဤအဖို့ဘာကကိုကျွန်ုပ်တို့နှင့်အတူထတ်တူထမျှရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေ